အဲကတိပင်ကကာရမယ်ကတိကတိပင်ကကာမယ်ဆိုနည်းနည်းလေးပြောပြအောင်ပေါ့နည်းနည်းအာယူနိုင်အောင်ပေါ့အမှုမဲ့အမှန်မဲ့တော်တော်နေတတ်ထိုင်တတ်တယ်အမှုမဲ့မှန်မဲ့အဲ့ဒီအမှုမဲ့မှန်မဲ့မျိုးနေထိုင်ပြီးတော့လှူတာကအကျိုးအမတန်နေတယ်ကထိန်ဆိုတာဟာတန်ကိကဒါနကုသိုလ်ဖြစ်တဲ့တွေ့ဝိနည်းသိက္ခာဘုတ် ပြဉ္ညာတော်နာနမိတ်အတွင်းကနေပြီးတော့လှူဒန်းရတဲ့ကုသိုလ်မျိုးဖြစ်တဲ့အတွက်စီကံအမတန်ကြီးတယ်ဒေဝင်ကဟာဆိုပါစို့ကာကောမြိုင်သာသနာရေးသာဆန်တဲ့အတိုင်းမှာတန်ခါပါ90ဝါဆိုဝါဆိုတော်မူတဲ့ဒယာကတူကအရှင်ဘုရားဒီတော်တို့ကံကောမြိုင်ကျောင်းတိုင်မှာကထိန်ခင်းဖို့ရန်အတွက်သင်္ကန်း10စုံလှူပါတယ်ဘုရားလို့ ပထမဦးဆုံးတခါတူကလာရှောက်မယ်ဆိုရင်သူလှူတဲ့ကထိန်ကိုလက်ခံထားရတယ်သင်္ကန်းဆယ်စုံဒုတိယတခါတူကအရှင်ဘုရားကထိန်ခင်းဖွင့်ရအတွက်သင်္ကန်းအစုံ20လှူရမယ်ဘုရားလို့လာရှောက်ရင်ပထမတခါကထိန်ကိုပယ်ရတယ်ဒုတိယကထိန်ရတခါကိုလက်ခံရတယ်ဘာကြောင့်လို့ဆိုတော့ဒုတိယတခါကသံဃာမှာပို့ပြီးတော့အကြည့်စုများတယ်ပထမတခါက သင်္ကဆယ်စုံတဲကိုဒုတိယတက္ကကသင်္ကဆု20ဆိုတော့ထဝက်ပိုကြည်စုများတယ်ထို့အတူပဲစက်ကစက်ကပြီးတော့ကံကောင်းမြင်သာနဲ့စာသင်တိုင်းမှာဝါဆိုတော်မူတဲ့သံဃာပန်း90အတွက်ဒီတော့ကထိန်သင်ကအစုံ90လှူပါမယ်ဖရာလို့လာရှောက်တယ်ဆိုရှင်လည်းပဲခုနဒုတိယတက္ကကထိန်ကိုပယ်ရတယ်အဲသင်ကအစုံ90လှူမဲ့တက္ကကထိန်ကိုလက်ခံရတယ်အများဆုံးလှူဒန်းနိုင်တဲ့ကထိန် တကားကိုလက်ခံရတယ်ဒါနတ်လည်းထောက်သိကြီးတယ်ဒီဝိနည်းစည်းကမ်းကိုနားမလည်ဘူးဆိုတော့ဩတို့ကတို့အရင်လျှောက်ထားတာပဲတို့ကထင်ကိုတော့ပယ်ပြီးတော့သူများကထင်ကိုလက်ခံတယ်လို့ဒီလိုပြင့်မှတ်တတ်တယ်ဒါဆိုရှင်တော့ပြအကုသိုလ်တွေဖြစ်သွားတာပါပဲဒါကြောင့်မြတ်စွာဘုရားရှင်ကထင်ဆိုတာဟာဝိနိသိခဘုပညာတော်ထဲအတွင်းနယ်နိမိတ်တွင်းကနေပြီးတော့လှူခံရတယ်နယ်နိမိတ်ပြင်ဖက်ကသွားလှူခံလို့မရ လှူခံတဲ့ခါမှာလည်းပဲယဟန်တော်များကဒီကထေနဲ့ဆက်ဆာ၍အရင်နိမိတ်ဘာမှမပြောရဘူးအာကာသသောဩဒိဏသတိသမေဝဝတ္တိကောင်းကင်ဘောကအလိုလိုကြလာတဲ့အရာဝတ္ထုများနဲ့တူမှကထိန်ဖြစ်တယ်တဲ့ဘာတခုမှမပြောဘဲနဲ့တခါတခါမှများကကထိန်သင်္ကန်းလှူရစေလို့ သူတို့လှူတဲ့သင်္ကန်းမျိုးကိုသာလက်ခံရတယ်ယဟန်တော်များဘာမှစီမံပိုင်ခြင်းမရှိဘူးဘာမှမစီမံရဘူးအဲတို့ကြောင့်မှကတိမရှိသေးဘူးကတိလှူရတန်းရဒီလိုမပြောဘူးပြောလို့လှူမယ်ဆိုရင်အဲ့ဒါကတိမဟုတ်တော့ဘူးခုခေတ်မှာတအိမ်တက်တအိမ်စင်ယဟန်တော်များဒီလိုလိုက်လှူခံနေတယ်ရှိတယ်ကြားရတာပဲဒါတွေကကတိမဟုတ်တော့ဘူးဘယ်ကြောင့်မှတော့ကတိကင်းပြီးပြီးတို့ကြောင့်ကတိမခင်ရသေးဘူးလို့ဒီလိုပြောလို့ဖြစ်လာတဲ့ကထိန်စီကထိန်မဟုတ်တော့ဘူးဝိနည်းနဲ့မညီတော့ဘူး ဟုတ်တခါတကောမြတ်သာသနာတော်အကူပြီးတော့ဒုက္ကထိန်ခင်းတယ်လို့လှူလိုက်စေကံမူစီမံတဲ့ယဟန်တော်များကဝိနည်းနားမလဲတဲ့အတွက်ကြောင့်မို့ဝိနည်းစီကံပေါက်သွားတဲ့အတွက်ကြောင့်မို့စီအပြင်ပဲရောက်ရောက်သွားတဲ့အတွက်ကြောင့်မို့ဒီကထိန်ကကထိလူမဟုတ်တော့ဘူးသာမန်အလှူတန်လင်ဖြစ်သွားတော့တယ်ဒါကြောင့်တခါတခါမှတွေလည်းပဲဝိနည်းနဲ့ဆက်စားပြီးတော့နားလေထားဖို့ယဟန်တော်များလည်းနားလေထားဖို့သိရည်ကြီးတယ် တကထေသင်္ကန်းကတဲ့ခါအောင်လဲအ ਨੇ ဆုံးငါးခန်းငါးဖြတ်ဖြတ်ပြီးတော့စားထတဲ့သင်္ကန်းမှာခတိခင်းလို့ရတယ်ခုဆိုင်မှာဝယ်တဲ့သင်္ကန်းတွေကဘယ်ဘယ်သင်္ကန်းမှာခတိခင်းလို့မရဘူးဗမာပြည်တပြည်လုံးလုံးမှာသင်္ကန်းပရိခယာဆိုင်တွေကချုပ်တဲ့သင်္ကန်းမှန်တယ်များဘယ်သင်္ကန်းမှခထိန်ခင်းလို့မရဘူးငါးဖြာမပြီးလို့ငါးဖြာပြီးအောင်အသက်တမန်ချုပ်ပြီးမှခင်းလို့ရတယ်ဒါနဲ့လည်းထားရတယ်သူက တချို့ကအဲ့လိုကတိကင်ကောင်းတယ်လို့ထင်ပြီးတော့လှူတာပါပဲဒါကတိမဖြစ်ဘူးဒါကြောင့်မြတ်စွာဘုရားရှင်ရဲ့သာသနာတော်ထက်မှာလှူဒန်းရတဲ့ဝိနိစိကံပညာတော်ဘောင်အတွင်းကနေပြီးတော့လှူဒန်းရတဲ့အလှူဒါနကုသိုလ်မျိုးဖြစ်တဲ့အတွက်ကြောင့်မို့စိကံစနစ်တကြလှူဒန်းတမ်းပဲဆိုရင်ကျုပ်အမတန်မှများပါတယ်တခါတခါမှများအလူရှိတဲ့အကျိုးတရားထက်ပင် ထောင်သောမကကြီးမြတ်သော မြတ်မြတ်တဲ့အကျိုးတရားတွေရရှိနိုင်ပါတယ်ဒါရမို့စိကံဘောင်ထက်ကလှူနှက်တာဖို့သိအရေးကြီးတယ်ဒီကထိန်နဲ့ဆက်စားပြီးတော့ယဟန်တော်များလည်းပဲတက္ကရာမဘုံဘာတစ်ခုမှစုံမှုအုပ်ချုပ်ပြီးတော့စီမံခွင့်မရှိစီမံလို့မရမစီမံရဘူးအခြားခြားသောကုသိုလ်တွေမှာဆိုရင်တော့ပြတိုက်တွန်းလှုပ်ဆိုလို့ရတယ်ဒီကထိန်နဲ့ပတ်သက်လို့ရှင်ဘာမှလုပ်လို့မရဘူးဒါနဲ့လည်းထားရတယ်ဒါရဒီကနေ့ဗုဒ္ဓမြတ်စွာသာသနာတော်ထက်မှသတင်းသုံးတော်မူကြတဲ့ သုပတိပဏ္ဏတာဆရှိသောဂုံတော်၉ပါးနှင့်ပြည့်စုံတော်မူတဲ့သံဃာတော်ရှင်မြတ်မြတ်အားဤကထိန်သင်္ကလှူဒန်းပါ၏လို့သံဃာတော်ရဲ့ဂုံကိုဓာတ်ရဲ့ရည်စူးပြီးလှူဒန်းမှလည်းပဲကတိခင်းလို့ရတယ်ဒုဆရာတော်ကြောင့်မှဒုလှူဒန်းတယ်ဒုဖုန်ကြီးဒုလှူဒန်းတယ်ဒီစိတ်မျိုးနဲ့လှူဒန်းရင်လည်းပဲကထိတ်ခင်းလို့မရဘူး။တန်ရောစဉ်အစွဲနဲ့လှူရင်လည်းကထိတ်ခင်းလို့မရဘူး။ဒါသီးထားရတယ်။တော်တော်သီးထားရတယ်နော်တက္ကະတက္ကမမြ။ဒါကြောင့်မို့ ဗုဒ္ဓမြတ်စွာသာသနာတော်အတွင်းမှာရှိတဲ့ဗုဒ္ဓလက်ထက်တော်ကာလမှာစရည်နေ့အထိဘုရားသားတော်သံဃာတော်ရှင်မြတ်များသုံးပရိပါဏတာစရှိသောဂုံတော်၉ပါးနှင့်ပြည့်စုံတော်မူသောသံဃာတော်ရှင်မြတ်များအားကထိန်သင်္ကလှူဒန်းပါ၏လို့ဒီလိုလှူဒန်းဒီစိတ်ကိုထားပြီးလှူဒန်းဓမ္မကထိန်ခင်းလို့ရတယ်ဒီလိုတော့ခုပြောတဲ့အတိုင်းတက္ကရာမများထားနိုင်လားထားနိုင်လား အဲထားနိုင်မှဂတိဖြစ်တယ်နော်ထားမနိုင်တော့ဂတိမဖြစ်ဘူးသိရကြည့်တယ်နော်ကဲတဘုံကြီးဖြာပြီးမယ်လိတ်ဆိုကြမယံဗန္တိသန္တာရဝတ္တဒုက္ခတောမောဇနထာယအိမံကတိနာစီဝရံသံဃတ္တဓိမမယံဗန္တိ တန္တာရဝတ္တဒုက္ခတောမောဇနထာယဣမံကတိနဇီဝရံသံဃသဒီမမယံဗန္တိတန္တာရဝတ္တဒုက္ခတောမောဇနထာယဣမံကတိနဇီဝရံသံဃသဒီမဗန္တိ ရှင်ဘုရားတို့မယံတပည့်တော်တို့သည်တန်တာရဝတ္တဒုက္ခတောတန်တာရဝဆင်းရဲမှမောဇနထာယဖမြုပ်ပါရခြင်းအကျိုးငှာဣမံကတိနစီဝရံဤကထိန်လျာသင်္ကန်းကိုသံဃာတသံဃာတော်အား ဒေမလှူဒန်းပါကုန်၏ဣမကတိနစီဝရံဤကထိန်လျာသင်္ကန်းကိုသံဃတသံဃာတော်အားဒေမလှူဒန်းပါကုန်၏ဣမကတိနစီဝရံဤကထိန်လျာသင်္ကန်းကိုသံဃတသံဃာတော်အား ဒေမလှူဒန်းပါကုန်၏ဣမိနာစီဝရေနဣသင်္ကန်းဖြင့်တုံမေအရှင်ဘုရားတို့သည်ကတိနာကထိန်ကိုအထရထခင်းတော်မူကြပါကုန်အရှင်ဘုရားတို့ငါကာရပြီ ုန်းကြီးကသံဃာကုသလည်းခံရနော်ဒကာကြီးအဲတရားနာကြအောင်1369ခုနှစ်ဇင်္ဂလာပြီကျော်ဒီ9ရက်လား6ရက်6ရက်ကန်းကုန်မြိုင်သာသနာ့ဣဒ္ဓစာသင်တိုက် ပစ္စည်းလေးပါးထောက်ပံ့ရေးဝေယဝိစ္စအဖွဲ့မှကမ္မကထပြုပြီးတော့15ရေမြောက်ကထိန်သင်္ကန်းဆက်ကလှူဒန်းတယ်ခရီးတကရတော့ဖြစ်ဆယ်လာပိုင်း23ရက်နေ့ပေါ့ဒီနေ့နော်23ရက်နေ့ကထေကြောင့်နည်းနည်းလေးပြောပြမယ်အကျိုးနည်းနည်းပြောပြမယ်နောက်လည်းထောက်သိကြီးတယ် နားဆိုင်ပြီးတော့နားထောင်မှနားဆိုင်ပြီးနားမထောင်ရင်အန်ချော်သွားရင်ကျူမမရဘူးကထိန်ဆိုတာကတိနဆိုတဲ့ပါဠိကိုကထိန်လို့မြန်မာပြန်တယ်ဒီဘက်ကမြဲမြံခိုင်ခန့်ခြင်းအဓိပ္ပာယ်ရတယ်ဘယ်လိုမြဲမြံခိုင်ခန့်ခြင်းလို့အဓိပ္ပာယ်ရတယ်လဲဆိုရှင်ဒီကံကောမြိုင်သာသနာရေးတာစာနယ်တိုင်းမှာကထိန်ခင်းတယ်ဆိုရင် ဝါဆိုလာပြီးကျော်တရက်နေ့မှာဝါဆိုပြီးတော့သတင်းကျော်လာပြီးနေ့မှာဝါကြွတော်မူတဲ့ဘဝရဏပြုတော်မူတဲ့အတန်ကားတော်ရှင်မြတ်များဤကြောင့်တိုင်မှာနေဆိုရင်ကထိန်ခင်းတဲ့အခါကျတော့သတင်းကျော်လာပြီးကျော်တရက်နေ့မှာ တပေါင်းလာပြီးနေ့ထိ9လအဲ့ဒီ9လအတွင်းမှာဒီကထိကျိုးအာနိသင်9ပါးကိုထိထိမိမိခိုင်ခိုင်လုံလုံသူရတယ် ဒီငါးလအတွင်းမှာဒီကြောင်းတိုက်ထဲမှာနေမှရတယ်ဒီကြောင်းတိုက်ထဲကထွက်သွားပြီဆိုရင်ဒီကထိအာနိသင်မရတော့ဘူးအနတ်လည်းထားရတယ်ဒါကြောင့်အကျိုးရတဲ့ငါးပါးလည်းပဲခိုင်ခိုင်မြဲမြဲလုံလုံချုံချုံရတဲ့အတွက်ကြောင့်မို့ဒါကိုကထိန်လို့ဒီလိုခေါ်လိုက်တာပါပဲဒီကြောင်းတိုက်ထဲကထွက်သွားပြီဆိုရင်ဒီအကျိုးမရတော့ဘူးတရားနာတဲ့ခါကျစကားမပြောနဲ့နော်စကားမပြောပါဘူး စကားပြောစရာရှိရင်အပြင်မှာသွားပြောဟာတင်းမှာစကားမပြောရဘူးဒါကထိတ်ရသဘောတရားဒီကထိတ်သင်္ကန်းလှူဒါန်းတဲ့အခါမှာကထိတ်သင်္ကန်းသာမဟုတ်ဘူးလှူကန်းလှူဒါန်းတဲ့အကျိုးအထောက်တရောက်တဲ့အခါကျတော့အမျိုးသားအမျိုးသမီးနှစ်မျိုးချမ်းသာကြရှိတယ်သင်္ကန်းပရိခေသာသနာတော်ထက်မှာသင်္ကန်းပရိခေလှူဒါန်းတဲ့အမျိုးသားအမျိုးသမီးတွေထက်မှာအမျိုးသားများက ဒီသင်္ကန်းပရိခရာကိုလှူဒန်းတဲ့ပုဂ္ဂိုလ်တွေဟာနောက်ဆုံးအကျိုးဆိုလို့ရှိရင်တော့ဖြစ်အိဟိဘိက္ခုယဟန်လို့ဆိုတယ်အိဟိဘိက္ခုယဟန်ဆိုတာဟာမြတ်စွာဘုရားရှင်နဲ့ဓာတ်ရိုက်တွေ့ရတဲ့အခါကျတော့ဗုဒ္ဓမြတ်စွာသာသနာတွင်သို့ရှင်ယဟန်အဖြစ်လာတောင်းပန်တဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားရှင်ကဒီပုဂ္ဂိုလ်ဟာဟိုအရှိတ်အတိတ်ဘဝသာသနာတော်တွေတုန်းကဗုဒ္ဓမြတ်စွာသာသနာတော်ထက်မှကျေးဇူးပြုတဲ့ သင်္ကန်းတပိတ်ပရိခယာများလှူဒန်းခဲ့မှုတဲ့ကုသိုလ်ကောင်းမှုရှင်ဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးလားလို့မြတ်စွာဘုရားရဲ့ဉာဏ်တော်နဲ့တေးကိုကြည့်ရှုတော်မူလိုက်တဲ့အခါမှာဗုဒ္ဓမြတ်စွာသာသနာတော်ထက်မှာသင်္ကန်းပရိခယာတွေလှူဒန်းခဲ့မှုတဲ့ပုဂ္ဂိုလ်လို့ပြီးရင်မြတ်စွာဘုရားရှင်လက်တော်နဲ့လက်တော်လေးဆန့်ပြီးတော့အိဟိဘေခုလို့ယဟန်လာလော့လို့ဒီလိုခေါ်လက်တည်နဲ့တပြိုင်တည်းလူအခွင်အားလုံးပြောက်ပြီးတော့သင်္ကန်းဝုံယုံပြီးသားတပိတ်သင်္ကန်းပရိခယာ၈ပါးလွယ်ပြီးသားဖြစ်သွားတယ် အလွန်ထူးဆန်းတဲ့ကုသိုလ်မျိုးပဲအဲအဲ့ဒီဘိက္ခုလို့ခေါ်လိုက်ရင်ချက်ချင်းအဲ့ဒီမှာယဟန်ဖြစ်သွားတာပဲပရိက္ခရှိပါလူစပင်တွေပဲအားလုံးဘာမှမရှိတော့ဘူးလူအဝတ်အသုံးဆောင်ဘာမှတခုမှမရှိတော့ဘူးအဝါတော်60ရာတဲ့မထင်ကြီးများကဲ့သို့တဲ့အမတန်အိန္ဒြေကြီးမားတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်သင်္ကဝေါယုံပြီးသားတပိတ်သင်္ကလွယ်ပြီးသားဖြစ်သွားတယ်အဲ့ဒါ ဒီပရိခယသင်္ကန်းလှူဒန်းခဲ့မှုတဲ့ပုဂ္ဂိုလ်များရဲ့အမျိုးသားများမှာနောက်ဆုံးရတဲ့အထောထိတ်အဲ့ဒီပုဂ္ဂိုလ်ကအဲ့ဒီဘောမှာယဟန္တာဖြစ်တာပါပဲအမျိုးသမီးများကြတော့ကြောက်ဖူးကြတဲ့အတိုင်းပဲမဟာလာတ္တဇာဆိုတာမဟာလာတ္တဇာဆိုကုကတိထိုက်တန်တယ်ဗုဒ္ဓလက်ထက်တော်ကာလအတုံးကမဟာလာတ္တဇာကိုဝတ်နိုင်တဲ့မြို့သမီး၃ဦးပဲရှိတယ်ဝိသခာကြောက်အမကြီးကတဦးဗန္ဓုလစိတ်သူကြီးကတော်ကတဦး ဗာရဏာတိတထိသမီးကတူအဲ့ဒီသုံးဦးပဲမဟာလာတာတစားကိုဝတ်နိုင်တယ်အဲ့ဒီခင်တုံးကကိုကတိထိုက်တန်တယ်တန်ဖိုးအပြည့်ကိုကတိထိုက်တန်တယ်ယတနာခုနှစ်ပါးတို့မြေစီချေထားတာစိန်ကဘလောက်ရွှေကဘလောက်ပလဲကဘလောက်မြားကဘလောက်ကြက်မြတ်တာဘလောက်ဆိုသူအရေးတွဲတွေရှိတယ်သူတို့ကြည့်ကြတယ်ကြတော့ကြောက်ခုကြမှာပေါ့ ရှင်မကတ္တပအလောင်းကိုပိပလိလို့ခေါ်တယ်သူအမျိုးသားနာမည်ပိပလိလူလင်လို့ခေါ်တယ်ပိပလိလူလင်မှာကတ္တပအလောင်းတော်ဟာရည်ရှင်မနိဗ္ဗာန်ကိုရောက်ဖို့အတွက်သူဘလောက်ကြအောင်ဆုတောင်းလာခဲ့တယ်လဲပါရမီဖြည့်လာခဲ့တယ်လဲဆိုရှင်ကိုဘုန်းကြီးတို့ကဘာကိုဗတ္တကဘာခေါ်တယ်ဗတ္တကဘာကနေပြီးအတိတ်ကိုပြန်လှန်ပြီးရည်တွေ့လိုက်တဲ့ခါမှာကဘာတသိမ့်ရဲ့အထက်ကဘာတသိမ့်အထက်မှာဘုဒ္ဓမုထ္ထရမြတ်စွာဘုရားဆိုတော့ပြတော်မူတယ် အဲ့ဒီပတုမုထရမြတ်စွာဘုရားပွက်တော်မူစဉ်ကာလတို့ကသုထုပန်လာတဲ့ဇနီးမောင်နှံနှစ်ဦးတဲ့ဒီတော့ဒီဂေါတမမြတ်စွာဘုရားရှင်လက်ထက်မှာပိပလိလူလင်လို့ခေါ်တဲ့အရှင်မကတ္တပလည်းနိဗ္ဗာန်ဝင်တော်မူတယ်အသက်120ရှိတဲ့အရှင်မကတ္တပဟာနိဗ္ဗာန်ဝင်သွားတယ်သူရဲ့ဇနီးဖြစ်တဲ့ဗတ္တကပိလာနီတတိကတော်လည်းဘိက္ခုနီမှာဝေါ်ပြီးတော့ယဟန္တာမှာဖြစ်နိဗ္ဗာန်ဝင်သွားတယ်အဲသူတို့ဆုတောင်းလာခဲ့တဲ့ပါရမီကဘယ်လောက်ရှိသလဲ ကဘာတသိအထက်မှာရှိတယ်နော်ဘုန်းကြီးတို့ပြည်သက်နိဗ္ဗာန်ရဖို့ဆိုတဲ့ကုသိုလ်တစ်ခုဟာပေါ်ပေါ်ဆဆဒီလိုတမန်ကရှင်ကနဲ့လှူလို့တန်းလို့ရသွားတဲ့ကုသိုလ်မျိုးမဟုတ်အင်းမတန်စိစနစ်ကြီးကြီးကျယ်ကျယ်နဲ့စစ်မှန်တဲ့တရားစစ်မှန်တဲ့တတိဝိရိယစသောတရားထုတရားမြန်မြန်ကိုယ်မှာအပြည့်အစုံရှိပြီးလှူဒန်းပြီးဆုတောင်းမှဒီအကျိုး ရနိုင်တယ်ဘုလိုပြည်သားများဒါသိထားဖို့သိရကြည့်တယ်။ဒါကြောင့်မို့ကထိန်သင်ကလူတိုင်းတကတကမှများဒါနလည်းထားဖို့ပေါ့နော်ဒါနလည်းထားဖို့ဒါကြောင့်မို့လူတိုင်းစေတနာတရားတရားတွေထက်ထက်တန်တန်ဖြစ်အောင်ပေါ့မဟာပိပလိတွေဘတ္တသဟဘုံညာကရာပုရေမဟာပိပလိတွေဘတ္တသဟဘုံညာကရာပုရေ ဒွန်တံဒွန်တံသန္တရတခိမံဒွန်တံတရိသုတေမဟာပိပလိစရှင်မကတဘာအလောင်းပြောသောဝေနိတထေသာကြီးမဟာပိပလိလူလင်သီလကောင်ဘာဒါသံကောင်းခြင်းငါတွေသင်္ကြီးရွှေသို့ရုပ်ရည်ဆန်းကျဲဗတ္တမသီလကောင်တွေဒူဝေမေတ္တာပံပွေစတ္တိဝုံမုံမောင်မဆိုတို့သည် ဥရိသန္တာရတခွင်ပျော်ရွှင်ခြင်းအောင်ဟိုရှိခါကာလတုန်းကသဟပုညာကာရံမောင်ပေးလူလင်းမဲကြီးဖြူမဲကလူလင်းမောင်နှင်းသက်ပါရမီဖြည့်ဖက်ကုသိုလ်ရှင်ဖြစ်ကြလေသောကြောင့်ဒွန်ဒန်ဒွန်ဒန်နံဖြင့်လင်အတူတူလူဖြင့်လည်းမကွေကွဲကုသိုလ်ဟုံဒါဆွဲ့၍ဒွန်တွဲကြကုန်လျက် သန္တရတသုကတိလည်းလှမ်း၍အထက်တန်းဆိုတဲ့ဗုဒ္ဓခွင်မှာအစိုးအလင်းကြီးလင်းကြကိုပြီးလျင်ဒေတုဝေထိုပိပလိနေဗဒ္ဒမေနှင်သွဲသက်ထပါရမီဖြိဖက်ဇနိမုံနံနှစ်ဦးတို့သည်ခေမံသန္တရာကိုပယ်ဆော့၍ချမ်းသာအညွန်းဆိုတဲ့အထောထိတ်နိဗ္ဗာန်ကိုဒွန်တံမတူဖို့တုကြည်ဖြူရှင်ွဲ့မကွက်မကွာတွန်တွဲလျက်သာလျင် တရိန်သူမခင်ဖောင်ကြီးငိမ့်ငိမ့်စီ၍ဝုံမိမလောင်မျက်ခေါင်ကျင်ငှဒူဇုံမြန်းကကူတန်ထုတ်ချောင်ထွဲမြောက်တော်မူကြလေကုန်တည်းအဲ့ဒီပိပလိလုလင်ဟာအခုပြောတဲ့အတိုင်းဗန္ဒကဘာမအတိတ်ကိုပြန်ပြီးတော့ရေတွက်လိုက်တဲ့ခါမှာ ကဘာတသိမ့်ထမှာဘုဒုမုဒ္ဒရမြတ်စွာဘုရားပွေတော်မူတယ်ဘုဒုမုဒ္ဒရမြတ်စွာဘုရားပွေတော်မူတဲ့ခါမှာ तू ကချမ်းသာတဲ့အမျိုးသားပါပဲမြတ်စွာဘုရားရှင်တန်ဥပုံနေမှာဥပုပ်သွားယူတဲ့ခါကျတော့ယဟန်တော်တပါးကိုဒုတင်33ပါးကြစ်တဲ့ယဟန်တော်တပါးကိုအိတ်တက်ပေးတော်ပေးတော်မူတာကို तू တွေ့ရတဲ့ခါမှာအကြပြီးတော့ အဲ့ဒီအိတ်တက်ဘွဲ့အနှင်းတဲ့အခမ်းအနားကိစ္စပြီးဆုံးတဲ့အခါမြတ်စွာဘုရားရှင်တံဘဒုမုထုမြတ်စွာဘုရားရှင်တံသွားပြီးတော့မြတ်စွာဘုရားနိဗ္ဗာန်နဲ့အာယုန်တက်တဲ့အခါမှာဖျားမှုရှိသောယဟန်တော်သံဃာတော်3000ကျောင်းမှာရှင်သာမဏေဟအစအကုန်လုံးတပည့်တော်များအိမ်ကိုကြွပြီးတော့ဆုံးဖုံးပေးအလှခံတော်မူပါဖျားလို့ရှင်မကတ္တပအလောင်းကသွားလျှောက်တော့ယဟန်3000ဆိုတာကြည် စိတ်ထက်ကမှန်းကြည့်ရှင်မဂတဘာအလောင်းအမျိုးသားတထိပ်သူကျွယ်အိမ်မှာမြတ်စွာဘုရားမှုရှိသောယဟန်ယဟန်တန်က3000ခုနှစ်ရက်တိုင်တိုင်ဆွန့်လှူခံတယ်တဲ့ခုနှစ်ရက်ဆွန့်လှူပြီးတဲ့ခါကျတော့ယဟန်တပန်းလင်တိစီဝရီသင်္ကဒဇုံစီလှူထားလေဘုလို့ပြီးစားတိစီဝရီသင်္ကဒဇုံစီသင်ပိုင်ရဲ့ဧကတိရဲ့နှစ်ထသင်္ကရဲ့ ဆိုတော့ကြီးကျယ်တဲ့အလှူဒါနမျိုးလှူမယ်ဆိုတာပိဿံကင်းငွေမရှိရင်လည်းလှူလှူနိုင်လှူနိုင်ပါမလားမလှူနိုင်ဘူးနော်ဒီလိုစူးမျိုးကိုတောင်းဖို့ဆိုတာကလည်းပဲတော်ရုံတိုင်ဝန်တရားတရားနဲ့တောင်းနိုင်ပါမလားမတောင်းနိုင်ဘူးခုဘုန်းကြီးတို့ပြည်သားတွေတရားနာတာဘုန်းကြီးကြီးလက်ကက်ခတ်တဲ့ကထိန်ပွဲကိုလှူကိုယ့်အလှူကိုလာလာရတဲ့စကားတော်တော်ပြောဘာစကားတွေပြောနေမှမသိဘူး ဘာစကားပြောနေမှန်းသည်တန်ဃာတော်လေးရှင်များဒီပရိယောနေလည်းပဲစကားတော်တော်တော်တော်ပြောခုပြောချင်ပြောလို့အဲ့ဒီအဲ့ဒီလိုမျိုးစိတ်ကြောင်ကြဲကြဲနဲ့တလို့တတိမတီတဲ့သမာတိမရှိတဲ့စိတ်မျိုးနဲ့ဆူတောင်းလို့ရပါမလားမရဘူးဖုန်းလို့ပြည်သားဆူတောင်းလို့သာရတဲ့ဆိုရင်ခုနကတော့ဝိသခာမြောက်လို့မဟာလာတ္တဇာဝန်နိုင်တဲ့မြို့သမီးတွေဘလောက်များမလဲလက်ညှိုးထုတ်လို့လွဲပါမလား အဲရှေ့ခေတ်ကလည်းပဲအခုတက္ကဒကမများလူပဲတွတ်တွတ်တွတ်နဲ့ကြောင်သွားလဲသွားမှမသိဖျားသွားသွားမှမသိတရားနာတဲ့နေရာမှမသိဒီကောင်းမလဲကိုပြောချင်တယ်ပြောပြီးတာဒီကိုကိုလှူဒန်းတဲ့ကုသိုလ်တွေပေါ်မှာစုဆိုင်ပြီးတော့တရားတရားအသိပညာတွေဖြစ်အောင်မကြိုးစားပဲနဲ့ဒီလိုပေါ်ပေါ်ဆဆလှူဒန်းရင်ခုပြောတဲ့အကျိုးတွေရနိုင်ပါမလားမရနိုင်ဘူးကိုအလှကြကိုနှတ်ထောင်ထားရတယ်နှတ်လည်းထားရတယ်နော်အရောက်အဲ့တော့ဒီဗန္ဒကဘာနဲ့ဂတိတသိကဘာတသိအထက်မှာ ထူတောင်းလာတာကြီးကဘာတသိကြော်မှသူတို့ဘာဖြစ်တာလဲနိဗ္ဗာန်ရောက်သွားတယ်မို့လားလာကြည့်တကက်ပါရမီပြုသွားတဲ့ပုဂ္ဂိုလ်တွေနော်ခုနကဒါလေးနားလဲတယ်မို့လားရောက်သွားတာအေးနားလဲတာအဲ့တော့အဲ့ဒီဘောကနေပြီးတော့ရှင်မကတ္တဗအလောင်းဟာဆူတောင်းလာခဲ့တာဟာသူတို့ဟာနတ်ပြည်မြမာပြည်တွေမှာကြီးအစုံဆန်နေရပြီးတော့ဒီဗဒ္ဒကဘာကနေပြီးတော့ ပြန်ရည်တွက်တဲ့ခါမှာကိုယ်ဆက်တဲ့ကဘာအထက်မှာဝိပဿနာဆိုပြပွဲတော်မူတယ်အဲဝိပဿနာဆိုပြရှင်လက်ထက်မှာအဲ့ဒီအထက်ပြည်နတ်ပြည်ပြမပြည်ကနေလူပြည်မှာလူပြန်လာဖြစ်တယ်ဒီဇနိမဏန်တူပုထုဇဉ်ပြမဆိုတော့လူပြည်ပြန်ဆင်းရတာပါပဲအဲ့တော့ဒီဗဒကဘာနေပြီးတော့ပြန်ရည်တွဲလဲကိုယ်ဆက်တဲ့ကဘာအထက်မှာဝိပဿနာမြတ်စွာဘုရားပွဲတော်မူလာတဲ့ခါကျတော့ဝိပဿနာမြတ်စွာဘုရားလက်ထက်မှာလူဘွားမှာလူလာဖြစ်တယ်ဆင်းရဲလိုက်တာ အဲ့ဒါဧကတရကပုံနာဆိုတာကြည်လာဖြစ်တာဧကတရကပုံနာဆိုတာဘယ်လောက်ထိဆင်းရဲလို့ရှိရင်အမျိုးသားမှာလည်းပဲခါဝေါ်တတဲ့အမျိုးသမီးမှာလည်းခါဝေါ်တတဲ့ကိုယုံကတထဲတည်းရှိတယ်အပြင်ကိုသွားရင်မြို့သားကအဲ့ဒီကိုယုံလေးကိုဝေါ်ပြီးတော့သွားရတယ်မြို့သမီးသွားရင်လည်းအဲ့ဒီကိုယုံလေးကိုဝေါ်ပြီးတော့သွားရတယ်ကိုယုံတထဲတည်းရှိတယ်အဲ့လိုဒီဆင်းရဲတဲ့ဘဝရွတ်လာခဲ့တာဒါကဘာတသိအထက်ကပါရမီတွေတော်ဖြစ်လာခဲ့တဲ့ပုဂ္ဂိုလ်နော်ကြည် ကံမြအကျုပ်ပစ်လက်ခါကျကျုပ်ပစ်လက်ခါကျတော့မျက်နှာအကြည့်ငယ်မလိုက်ဘူးဖုန်းတို့ပြီးသားကိုပြုတဲ့စေတနာကံကထက်သန်တဲ့အခါကျုပ်ပေးတယ်ဆိုရင်ကြည်ကြချမ်းသာတဲ့ဘဝဒီမှာဖြစ်တယ်မထက်သန်တဲ့ကုသမြကျုပ်ပေးရင်ဆင်းရဲတဲ့ဘဝမှာတော့လူတော့ဖြစ်တာပါပဲဆင်းတော့ဆင်းရဲသွားတာပါပဲအဲ့တော့ကြည့်ဧကတရကဘုံနာဆိုတာပစုတ်တထဲတဲ့ကိုယုတထဲတဲ့ရှိတယ်လင်မြနှစ်ဦးသွားရတာအဲ့ဒီအခါမှာဝိပဿနာမြတ်စွာဘုရားရှင်လက်ထက်မှာသူလူလာဖြစ်တဲ့ခါကျတော့ ဒီဘန်လူမတီမြို့တော်ကြီးမှာလာပြီးတော့လူလာဖြစ်တာကိုဆင်းရဲတနေ့တော့ဝိပဿနာမြတ်စွာဘုရားဆိုတာ ခုနှစ်နှစ်မှဒီကြိမ်တရားဟောတယ်ဘုန်းတော်ပြည်သားအဲ့ဒါကြည်ခုနှစ်နှစ်ကြာမှတရားတစ်ခါဟောတယ်အဲ့ဒါလူလူဘုန်းတော်ပြည်သားစဉ်းစားကြည့်ခုလိုဒီမှာတရားခဏခဏနာကြရတယ်နော်ခဏခဏနာကြတော့တရားတန်ဖို့မသိပဲနေတတ်တယ် ဝိပဿနာမြတ်စွာဘုရားရှင်သည်ခုနှစ်နှစ်ကြာမှတခါတရားဟောတယ်အဲ့တော့နန်းတရားနေပြတာလက်ကြွကြွရတယ်ဘုရားတရားဟောမယ်လို့ကြည့်အဲ့တော့ဧကတရကပုံနာတို့ဇနိမဏလည်းဆင်းဆင်းရဲနေရတဲ့ခါကျတော့ဘုရားကတရားဟောတဲ့ခါကျတော့ခက်ကြံကြဟောမှာပေါ့လေ90ရက်တလစသည်ဟောမှာပေါ့သူတို့လင်မြန်းနဲ့အုပ်တိုင်ပင်တယ်အကျမကတော့အမျိုးသမီးဆိုတော့မနေ့ပိုင်းတရားသွားနာမယ်သူကအပေါ်ယုံ ခြုံတရားတစ်ခုတည်းရှိတာကိုကျမကအမျိုးသမီးဆိုတော့မနေ့ပိန်သွားနာမယ်ရှင်ကအမျိုးသားဆိုတော့ညပိန်သွားနာဆိုတော့အလင်းမြတ်နှစ်ဦးအချိန်ခွဲပြီးတော့မနေ့ပိုင်းမှာပုံနှိမ့်မှတရားလာနာတယ်အပေါ်ယုံတရားတစ်ထက်တည်းရှိတာကိုခြုံလာရတာကိုညပိုင်းကျတော့ပုံနာကြီးကလာပြီးတော့တရားနာတယ်ပေါ်ယုံလေးခြုံပြီးတော့တရားလာနာတော့ဗန္ဓုမတိရှင်မြတ်ကြီးကလည်းပဲမြတ်စွာဘုရားရှင်ရဲ့နောက်ကကာလကအတွင်းဖယ်မှာတရားနာတယ် တရားနာဆိုခုခုများလို့အခြေပိုင်းလေးမဟုတ်ပါဘူးညာလို့ပုံတရားဟောတာပါပဲရှေ့ရမြတ်စွာဘုရားတရားဟောတော့သရတရားဖြစ်လာလိုက်တာ ပုံနကြီးသရတရားတွေဖြစ်ထပ်ထပ်ဖြစ်ပီတိတွေဖြစ်ပြီးတော့ तू ကလှူစရာလည်းဘာမှမရှိမရှိတော့ तू အပေါ်ယုံပစိုးလေးကို तू လှူခင်လိုက်တာသရတရားလှူခင်လိုက်တာငါမှလည်းတစ်ထတဲ့ရှိတယ်ဘလို့လှူရပါလိမ့်မလဲလင်မြနေဥဒ္ဓမတူတဲ့ရှိတယ်ပထမညင်ဥယံမှာလှူဖို့ तू ကြိုးစားတယ်တရားတရားကြိုးစားတယ်မလှဖြစ်ဘူးမစ္စရိယတရားကကန့်ကွက်ထားလို့မင်းစည်းမယံအလေယံမှာသကောင်ယံလောက်မှာတခါလှူဖို့တခါစဉ်းစားတယ်မလှဖြစ်ဘူးကြိုးစားတာသူလှူဖို့ပစ္စည်းမယံမုတ်တောက်ခါနေအာယုန်တက်ခါနေကြတော့သူအရက်စောပြီးတော့သူတရားတရားထပြီးတော့မြတ်စွာဘုရားကသူသွားလှူတာပါပဲအဲ့ဒီအပေါ်ယုံလေးတစ်ထပ်သွားလှူတာပါပဲ မြတ်စွာဘုရားဒီတော်အမတမဆင်းရဲပါတယ်ဒီတော်ကဒီလိုဗန္ဓုမတိမျိုးတော်မှာဆိုရင်တပြည့်ဧကတရကပုံနာလို့ပြောကြပါတယ်ဗျာဇိနိမန္နနဲ့ဥဒ္ဓမ္မကိုယုံတထက်တည်းရှိပါတယ်ဒါကြောင့်ဒီတော့အမတကြည်ညွန်လို့မြတ်စွာဘုရားဒီတော့ကိုယုံလေးကိုလှူပါတယ်ဗျာလို့ခောက်ပြီးတော့မြတ်စွာဘုရားခြေတော်ရင်မှာသွားလှူလှူပြီးတဲ့အခါကျတော့ဇိတံမေဇိတံမေဇိတံလို့သူအောင်တယ်ငါအောင်ပြီငါအောင်ပြီအောင်ပြီလို့ဩတယ်တခါပထမယံမှာလည်းသူမလှူဖြစ်ဘူး ဒုတိယယံမှာလည်းမလှူဖြူတတိယယံမှာသူလှူဖြက်တာကိုမစ္စရိယတရားကလိုက်ပြီးတော့ကန့်ကွက်နေတဲ့အတွက်ကြောင့်မို့မလှူဖြက်တော့အဲ့ဒီပစ္စည်းမယံမုတ်တော့ခါနီးအာယုန်တက်ခါနီးမှာသွားလှူဖြက်တော့ဇိတံမေဇိတံမေသူသုံးကြီးအော်တော့ဗန္ဓုမတိရှင်မြင်ကြီးကအတွင်းဘက်ကလာကာထက်ကနေပြီးတော့တရားနာနေတော့ဟာဒီဒီအသံတဲထုဆန့်ပါလားဘာပါလိမ့်မလဲဆိုပြီးတော့မင်းခင်ရကြတူသွားခေါ်ခိုင်းတယ်သွားခေါ်ခိုင်းပြီးတော့ မင်းဘာဖြစ်လို့စိတ်တန်မလို့အော်ရတာတော့မေးရခါကျတော့အော်တူတူပြောကြပါစို့ရဲ့ကျွန်တော်ဟာတဲ့အမတန်ဆင်းရဲပါတယ်ဒီကိုယုတထဲမှအလင်းမြန်းတူဦးတိန်သုံးပြပါပါတယ်ဒီကုံယုံလေးကိုလှူချင်လွန်းလို့ပထမယမ်းမလည်းမလှူဖြစ်ဒုတိယယမ်းမလည်းမလှူဖြစ်စေတနာတပြန်ကိလေသာတပြန်လောဘတပြန်နဲ့ဒီသူတပြန်ကိုတပြန်စစ်တက်နေတာ ਨੇ ခုပစ္စည်းမယံအာယုန်တက်ခါနေမှာကျွန်တော်ကိလေသာစစ်ပွဲကိုအောင်နိုင်ပြီးတော့မြတ်စွာဘုရားလှူရပါတယ် ကိလေသာစစ်ပွဲကိုကျွန်တော်အောင်နိုင်လို့ဇိတံမေလို့ဆိုပါတယ်အဲ့ခါကျဗတ္တုပတ္တိရှင်မြန်ကြီးအဲတဲထုဆတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့သူယုံထားတဲ့ကိုယုံကြီးလှူတာပါပဲသူယုံထားတဲ့ကိုယုံကြီးရှင်ပင်ယုံယုံထားတဲ့ကိုယုံဆိုတော့တော်ကောင်းပါပေါ့ဒါဒီကိုယုံကိုလည်းမြတ်စွာဘုရားကြီးသူသွားလှူတာပါပဲအဲ့ပုံနာကြီးက तू မယုံဘူးအဲ့ဒါလို့ဗတ္တုမတ္တိရှင်မြန်ကြီးကသူ့ဒီကိုယုံအစုံပေါင်း30နဲ့2စုံလှူတယ်တဲ့ 32စုံမှာအစုံ30ကိုဘုရားကိုတွေ့နှစ်စုံပဲသူယူထားတယ်သူမရအတွက်တစ်စုံသူ့အတွက်တစ်စုံပဲသူထားတယ်သူ32စုံရှင်ပြန်ကသူ့ကိုထပ်ထပ်လှူတာကိုသူတို့နှစ်စုံပဲယူတယ်အစုံ30ကိုမြတ်စွာဘုရားကြီးကိုလှူတယ်အဲ့ဒါကြည့်တရာတရားဆင်းရဲတော့လှူချင်ပေမဲ့လည်းပဲဆင်းရဲတော့သူလှူနှမ်းနိုင်ရလားစစ်စင်ရလှူရလှူရတန်းရလှူရတန်းရတယ်မလို့ဘုန်းတော်ပြည်သက်ဒါကြောင့်မြတ်စွာဘုရားရှင်မြတ်ကဆင်းရဲသူရဲ့ဒါနကိုအထူးကြည့်ကြတော်မူတယ်ဘုန်းတော်ပြည်သက် ချမ်းသာသူရဒါနကိုမြတ်စွာဘုရားအထူးမချီးကျူးဘူး။ကြံ့ကန်ထဲမှာအဆူဆူသောဘုရားတွေဟာဆင်းရဲသူဆင်းရဲသားများလှူဒါန်းတဲ့ဒါနကိုအထူးချီးမွမ်းတော်မူသည်။ဒါဗန္ဓုမတိရှင်မြင်းကြီး32စုံသူ့ကိုလှူတယ်30ကိုဘုရားကို30အစုံ30ကိုဘုရားကိုထားလှူတယ်နှစ်စုံကိုသူသူတို့လင်မယားနှစ်ဦးဝတ်တယ်တစုံသည်။ဒီနေ့အဲ့ဒါလိုပဲဗန္ဓုမတိရှင်မြင်းလည်းပဲတရားဘုရားရှင်ထံတရားနာလာ ဧကတရကပုံနာကလည်းဖျက်ကျင်တာတရားနာလားတွေးကြပြန်တွေးရခါကြတော့တသိမ့်ဖို့တသိမ့်ထိုက်တန်တဲ့ကပလာကြီးကိုဘင်းကြီးကပုံနောက်တစ်ခါလှူပြန်ပုံနာကြီးဒီကပလာကြီးကိုခြုံပြီးတော့တရားနာနော်ဒီကပလာကြီးကတသိမ့်အဖို့တသိမ့်ထိုက်တန်တယ်ရှင်ဘင်းကြီးဝတ်တဲ့ခြုံတဲ့ကပလာကြီးပေါ့ပုံနောက်လှူလှူရခါကြတော့ရှင်ဘင်းတရားနာပြီးတော့ရှင်ဘင်းကြီးပြန်သွားပုံနာကမြတ်စွာဘုရားရှင်ထံမှာ ဖះရှင်သတင်းသုံးတော်မူတဲ့တရားဟောတော်မူတဲ့နေမှာမျက်နှိုက်ကျက်လှုပ်ပြီးတော့သူဖះကိုလှူတာပါပဲဒီကပလာကြီးတသိတ္တံကပလာကြီးကိုမျက်နှိုက်ကျက်လှုပ်ပြီးလှူဒီနေ့တော့ဗဒုမတိရှင်မြင်ကြီးကကျောင်းတော်ကိုဖះရှင်တန်ပြနာလာခါကျတော့မြတ်စွာဘုရားရှင်ရဲ့ရောင်ကြီးတော်တွေလှုပ်ထားတဲ့ခါကျတော့ရောင်ကြီးတော်ရဲ့အယောင်နဲ့ဒီကပလာနီရဲ့အယောင်ဟာအမတန်မှကြီးကောင်းနေတော့ရှင်မြင်ကြီးကအပေါ်မော့ကြည့်တဲ့ခါကျတော့မျက်နှိုက်ကျက်မော့ကြည့်ခါကျတော့အိုးဒီမျက်နှိုက်ကျက်တဲလှပါလားအမတန် တန်ဖိုးကြီးတယ်မျက်နှာကြီးမျက်နှာကြီးကြီးပဲမရပါလိမ့်မလဲသူစဉ်းစားကြရောအိုဧကတရကပုံတော့ငါလှူဒန်းခဲ့တဲ့ကပလာတသိမ့်တန်ကပလာကြီးပဲဒါကိုပုံတော့ကြီးဖះရှင်မှာဒီမျက်နှာကြီးလို့လာလှူထားတာပါပဲဩကြံကြံဖာမှာသူလှူဒန်းတာပါပြီတဲ့စိတ်ကုတာပါပြီတဲ့ဒုညပြည့်ဒီလူလှူရကောင်းမှမသိဘူးသူစိတ်ကုတာပါပြီတဲ့ကျေးဇူးတင်ပြီးတော့ အဲ့ဒီဧကတရကဘုံနောက်ကိုနန်းတော်ကိုခေါ်ပြီးတော့သုတ္တလတ်တော်တွေအများကြီးပြီးပြီးတော့ပရောဟိတ်ယထုအရာထားလိုက်တယ်ပရောဟိတ်ယထုအရာဘဒုမတိရှင်မြင်ကြီးရဲ့ပရောဟိတ်ယထုအရာထားလိုက်တယ်အဲ့ဒါဘာကုသိုလ်တွေဆက်သွားပြီးအကျုပ်အကျုပ်ပေးသွားပါတယ်ဘုန်းတော်ပြည်သက်ဒါနကုသိုလ်ပဲမဟုတ်လားနော်ဒါနကုသိုလ်ကစေတနာမှန်ရင်တရားတရားမှန်ရင်ဒါနကုသိုလ်သည် လဲငင်းချက်ချင်းအကျုပ်ပိတ်တာပါပြီသည်နားလည်ထားဖို့ဤကြည့်တယ်အဲ့ဒါဒိဋ္ဌတမဝေဒနိယကုသကံလို့ခေါ်တယ်နဲ့များမဟုတ်ဘူးလှူဒန်းတဲ့ခမသဒ္ဓတရားသာသနာတော်ကြီးညိုတဲ့သဒ္ဓတရားလည်းမှန်ကန်စေရတယ်လှူဒန်းတဲ့စေတနာကလည်းမှန်ကန်စေရတယ်အဲ့ဒါလို့မှန်ကန်တဲ့သဒ္ဓတရားမှန်ကန်တဲ့စေတနာနဲ့လှူဒန်းသောဒါနကုသသည်ပြစ္ဆုတ်ပံဘဝမှာဘင်းလေထူးထူးခြားခြားအကျုပ်ပိတ်တာပါပြီသည်လို့သဘောပေါက်နားလည်ဖို့ဒီတရားဟောပေးတယ် သူတို့ပြောကြပါစို့ရဲ့ဂေါတမမြတ်စွာဘုရားရှင်လည်းတရောက်တဲ့ခါကြတော့သူတို့နှစ်ဦးဟာလူပြည်မှာလူလာဖြစ်တာပါပဲလူလာဖြစ်တဲ့အခါမှာရှင်မကတ္တပအလောင်းကမာဂရတိုင်းမှာမဟာတိဋ္ဌရွာမှာကပိလပုံနာမျိုးမှာလာဖြစ်တယ်သူကဂဒေ80ချမ်းသာတယ် ဗတ္တကပိလကပိလကပိလာနေဆရာမြို့သမီးကမန္တရဲတိုင်းသာဂရာမြို့မှာ ကောသီယပုံနာမြို့မှာလာဖြစ်တယ်သူတို့နှစ်ဦးလာဖြစ်တယ်လာဖြစ်တော့သူတို့ကဘယ်ကလာတော့ဆိုတော့မြန်မာပြည်ကဆင်းလာတာဂေါတမမြတ်စွာဘုရားရှင်လက်ထက်ကကတော့ခုနကဝိပဿနာမြတ်စွာဘုရားရှင်လက်ထက်ကနေပြီးတော့ကွယ်လွန်သွားတဲ့အခါမှာမြန်မာပြည်မှာသွားဖြစ်နေကြတာဂေါတမမြတ်စွာဘုရားပွင့်လာတဲ့အခါကျတော့အဲ့ဒီဇနိမဏနှစ်ဦးကမြန်မာပြည်ကနေပြီးလူလာဖြစ်တယ် မြမပြည်ဆိုတာကာမဂုဏ်မရှိဘူးလောဘဒေါသဘာမှမရှိဘူးဘာမှမရှိဘူးပုထုဇဉ်မြမမလို့လူပြည်ပြန်ဆင်းလာတာတောတပံဆိုရှင်ဘယ်တော့မှလူပြည်မဆင်းတော့ဘူးအဲ့တော့သူတို့ကလည်းပဲကာမဂုဏ်စိတ်လုံးဝမရှိဘူးမရှိတော့ပုပ္ပလိလူလင်မာကတ္တပအလောင်းပုပ္ပလိလူလင်မိဘများလည်းပဲအသက်20အရွယ်ရောက်တဲ့အခါကျတော့သူ့သားလေးကိုရေတကြီးကြီးနဲ့သားရေတို့ဆွေစဉ်မျိုးဆက်မပြေးအောင် သားမင်္ဂလာဆောင်ရမယ်ဇီနီယူရမယ်အိမ်ထံပြုမယ်ဆိုတော့သားသားသားမြင်တယ်ကျွန်တော်မယူရစေနဲ့ကျွန်တော်ယဟန်မိဖများကိုလုတ်ကြည့်ပြီးမိဖများကွယ်လွန်တဲ့အခါမှာသာသနာဗုဒ္ဓဝင်ပြီးတော့ယဟန်ပြုပါရစေအိမ်ထံမပြုပါစေနဲ့ပြုတ်လို့မရဘူးလောကဆိုတာပဝန်းကျင်ကိုကျော်လွန်ဖို့အမတန်ခရင်တာကိုမိဘများရဲ့စိတ်တိုင်းသူလက်ခံပြီးတော့သူကမာဂတပအလုံးပိပလိအမျိုးသားကအမတန်တော်တဲ့ ဗဗုဆရာတူကိုခေါ်ပြီးတော့ရွှေရုပ်ထုခိုက်တယ်ဒီလိုရွှေရုပ်နဲ့တူတဲ့အမျိုးသမီးကိုရရင်သူယူမယ်သူကဒီရွှေရုပ်နဲ့တူတဲ့အမျိုးသမီးကတော့ပြင်ဗဏိနယ်မှာမရနိုင်ဘူးလို့သူကလည်းဒီလိုစိတ်ထမှန်းထားတာကိုအဲ့ဒါသူမိဘကိုဒီရွှေရုပ်ကြီးထုပြီးတဲ့ခါကျတော့လူလို့လူလောက်ခန္ဓာကိုကြည့်တဲ့ရွှေရုပ်တစ်ခုကိုဗဗုဆရာတူခိုင်းပြီးတော့မိခင်ဖခင်တို့ဒီရွှေရုံနဲ့တူတဲ့အမျိုးသမီးကိုရရင်ကျွန်တော်ယူမယ်အစ်တံပြုမယ် မရရင်တော့မယူဘူးဆိုတော့မိဘများလည်းပဲဒီကုန်းလုံးကုန်းနာပညာရှင်ကုန်းနာကြီးတွေပေါ်ပြီးတော့ရွှေရုံးနဲ့တွေ့တဲ့သူတွေလိုက်ရှာခိုင်းတာကိုယထာဘောတိလိုက်ရှာခိုင်းခိုင်းမန္တရတိုင်းပြည်ရောက်သွားခါကျမန္တရတိုင်းသံဃာရမြို့ရောက်သွားတဲ့ခါကျတော့ရွှေရုံးနဲ့တူတဲ့မြို့သမီးသွားတွေ့ဗတ္တကာပိလဏီမြို့သမီးဇဂူတီကျောင်းမှာတော့ပြသူ့ကိုမှီတဲ့အမျိုးသမီးမရှိဘူးလို့ဆိုတယ်အဲမန္တရတိုင်းဆိုတာဟာရှစ်ခရာလဲပဲ မြို့သမီးအချော့လာအမတန်ထွက်တဲ့နေရာပဲခုခေတ်ဆိုတော့ဒီမန္တရတိုင်းဆိုတာမာစီဆရောဖျက်ကြတော့ဖြစ်ဘုံဘိန်မျိုးလို့ဆိုတယ်ဘုန်းကြီးတို့အိန္ဒိယရောက်တဲ့ခါကျတော့လည်းပဲအဲ့ဒီဘုံဘိန်မျိုးမှာတွေ့ရတဲ့မြို့သမီးတွေကတော်တော်လေးလှတော်လေးချောတယ်အိန္ဒိယနိုင်ငံမှာမြို့ပေါင်း40ကျော်ဘုန်းကြီးလက်လက်လက်လက်ကပူးတယ်လှလပပမြို့သမီးမြို့သားမတူဘူးအဲ့ဒီဘုံဘိန်မှာပဲတူဘူးတယ်လှလပပတူဘူးတယ်တခြားနေရာမှာဘာမှမတူဘူး အဲ့မန္တလေးတိုင်းဆိုတာအဲ့ဒီဘုံပင်မြို့နယ်ပဲတဲ့ခုခေတ်မှာလည်းပဲတော်တော်ကြောတော်လှတဲ့ယူသမီးတွေလေးလိုက်ခြင်းပုဂ္ဂိုလ်အဲ့ဘုံပင်သွက်ကြီးပဲဘုံပင်သွက်ကြီးပြီးအခြားနယ်တွေလက်ကြီးတခြားစီပဲအဲ့တော့မန္တလေးတိုင်းသာဂရမြို့မှာကောတိယအနွယ်မြို့တထေသမီးဗတ္တကပိလဏီသွားတည်တဲ့ခါကျတော့သူကဒီရွှေရုပ်ထက်တောင်ပင်သူကပါလွန်သေးတယ်ဆိုတယ်အဲ့ခါကျတော့အဲ့ဒီ ခုနကပိလမဟာကတ္တပအလောင်းမိဘများကလွှတ်လိုက်တဲ့ပုံသားတွေကနေယထာနဲ့ရှုရုပ်ရည်တင်ပြီးတော့သွားခါကြတော့အဲ့ဒီဗတ္တကပိလန်ဒီမိဘများထံသွားတဲ့ခါကြတော့အေးဒုနဲ့မင်းတို့နဲ့ဟာအဂုံအဖြစ်လဲတူတယ်စိစဉ်အဖြစ်လဲတူတယ်အမျိုးအဖြစ်လဲတူတယ်ဒါကြောင့်မို့တို့လက်ခံတယ်ဆိုအဲ့ရှုရုပ်ကြီးလက်ခံလိုက်ရတာရှုရုပ်ကြီးလက်ဆောင်ပြင်လက်ခံပြီးတော့သူသမီးနဲ့မင်္ဂလာဆောင်ဖို့အရက်အချိန်ပေးပေးတဲ့ခါကျတော့ လာပြောတော့ကပိလပုံနာကြီးကိုပုံနာရလာပြခါကြတော့အဲ့ခါကျတော့ပိပလေးလူလင်ကတော်ရိုက်ဒုက္ခပြောသွားတယ်ငါကဒီလိုရွှေရွံ့ညွတ်နဲ့တူတဲ့မိမရှိမှမဟုတ်ဘူးလို့ငါလောက်တာခုတော့ငါဒုက္ခပဲဆိုပြီးတော့ရှင်မကသဗ္ဗအလောင်းပိပလေးလူလင်ကစာရေးပြီးတော့ဗတ္တကပိနိနိထံပုပုခိုင်းတယ်ရှုပ်ခွေပြီးတော့ဗတ္တကပိလနီငါယဟန်ခံမှာငါယဟန်လုံးပဲမိဘများကိုယ်လုံးရင်ငါယဟန်ခံမှာဒါကြောင့်မို့အချမျိုးကနေပဲသင်အိတ်ထောင်ပြူပါတော့ငါတော့မပြူနိုင်ဘူး အဲ့လိုရှုပ်ဖွဲ့ပြီးတော့စာရေးခိုင်းထို့အတူပါဗဒ္ဒကပိလန်ကြီးကလည်းမိဘများကွယ်လွန်ရင်သူကလည်းပဲဘိက္ခုနီမှာဝေးပြီးတော့သာသနာပုထက်ဝင်ပါဘူးဒီစိတ်ရှိတော့ဗဒ္ဒကပိလန်ကြီးကထို့အတူပဲကျမဟာမိဘများကွယ်လွန်လို့ရှိရင်သာသနာပုထက်ဝင်ရယဟန်ပေါ်မှာဒါကြောင့်မို့ရှင်ရအခြားမြို့သမီးနဲ့ပဲမင်္ဂလာဆောင်ပါတော့အဲ့လိုအဲ့လိုစာတွေသွားပေးခိုင်းတဲ့အခါကျတော့ဗဒ္ဒကပိလန်ကြီးကစာပေးလှော်လိုက်တဲ့ပိုးကိုပုံနာတွေနဲ့ ပိပလီလူလင်စီကစပူလှတဲ့ပုပုပုံသားတွေနှစ်ဦးကလမ်းကြောင်းမှာသွားတူရခါကြတော့အချင်းချင်းသွားတူရခါကြတော့အကြောင်းကလည်းရှိရတာကိုတဦးနဲ့တဦးမဲ့ခါကြတော့ဒီလိုဒီလိုပဲဆိုတော့အစာတွေ white ဖာခါကြတော့ဒီလိုဖြစ်နေကြတာကိုကဗဒကပိလာနီအိတ်တမပြုတ်ခြင်းပိပလီလူလင်အိတ်တမပြုတ်ခြင်းဆိုတော့အဲ့ဒီစာကိုထုတ်ဖြဲပြီးတော့အဲ့ဒီတမန်တွေကနေပြီးတော့ပြောင်းပြန်ရေးတယ်ပိပလီလူလင်ကလည်းပဲဗဒကပိလာနီအယုတ်ကိုမမြင်ရစေကောင်အတန်ကြတာနဲ့ပဲငါအပဒံချစ်တယ်ဆိုပြီးတော့စာပြောင်းပြန်ရေး ဗဒ္ဒကပိလနီယာလည်းပဲပေပေလူလင်ဆိုတာတခါမှမမြင်ဘူးပဲအတန်ကြားတာနဲ့ပဲသူမေတ္တာရှိတဲ့ဆိုတဲ့အကြောင်းစာပြောင်းပြန်ရေးပြီးတော့စာပုခတ်လိုက်တာဒုက္ခကိုဖြေသူတို့ပြောကြပါစို့ရဲ့သူတို့နှစ်ဦးကိုမင်္ဂလာဆောင်ရတာပါပဲမင်္ဂလာဆောင်တော့မြမပိကသက်ဆင့်လာတဲ့ပုဂ္ဂိုလ်တွေဆိုတော့ကိလေသာကမကုစေဘာမှမရှိဘူးသူတို့ပြောကြပါစို့ရဲ့မင်္ဂလာဆောင်ပြီးလို့အခန်းဝင်တဲ့ခါကျတော့ပိပလိလူလင်ကလည်းသူ့ဖက်ကပန်ကုံလေးကိုချား ဘဒ္ဒကာပိလာနိကသူ့ဖက်ကပန်ကုံးလေးကိုချပြီးတော့စိတ်ဖောက်ပြန်တဲ့ပုဂ္ဂိုလ်ရဲ့ပန်ကုံးစီကျိုးစဒံလို့အဋ္ဌံပြုလိုက်တာဘယ်ပန်ကုံးမှမညှူတစ်သက်ပါလို့ဖုံးလို့ပြီးသားတယောက်နဲ့တယောက်ကိလေသာစိတ်နဲ့ကြိဖူးတာတစ်ခါမှမရှိဘူးတဲ့ဘဝတစ်ချက်လုံးလုံးမှာမိဘများကွယ်လွန်သွားတဲ့အခါမှာသူတို့အကြံသူတို့အောင်မြင်သွားပြီမိဘများဒီအလုံးကွယ်လွန်သွားခါကြတော့ဒီနေ့ပိပလီလူလင်ကလက်သမားလက်သမားတထေးဆိုတော့ လက်ထုံတဲ့နေရာကိုသွားကြည့်တဲ့အခါမှာထဲဒုံကြီးတွေပေါ်မှာပို့ကောင်လေးတွေကိုကြီးတွေငှက်တွေကစားနေတာသွားတွေ့တဲ့အခါကျတော့လက်သမားရဲ့ကိုသူကမေးတယ်လက်လက်လက်လက်လုံးတဲ့ပုဂ္ဂိုလ်တွေကိုဒီကြီးတွေငှက်တွေဟာစားနေတာဘာလို့စားတာတုံးဆိုတော့ဩတထိမင်းထဲဒုံတွေပေါ်မှာပို့ကောင်တွေပါလာတယ်ထဲထုတ်တော့ဒီကောင်တွေပို့ကောင်တွေပါလာတယ်အဲ့ဒီပို့ကောင်ဒီကောင်တွေကိုငှက်တွေကစားတာဟာဒီလိုဆိုတော့ဒီပုံကောင်တကြီးကိုငှက်တွေစားခြင်းအကုသူကဘုသူတောင်းဝန်လဲဆိုတော့ဟာအရှင်တထိတ်ကြီးကတောင်းဝန်ပေါ့ ရှင်သထေးကလက်ထုံခတ်လို့ကျွန်တော်တို့လက်ထုံရတာပဲကျွန်တော်တို့တောင်းအောင်မဟုတ်ဘူးလေသမားတွေကလက်ထုံသမားတွေကရှင်သထေးကြီးရဲ့တောင်းပဲဒုက္ခပါပဲဒီလိုသာဆိုရှင်တော့အပလီပါလောမှာမဟုတ်တော့ဘူးဆိုပြီးတော့ငါတော့နက်ဖန်ကြာရှင်တော့တော်ထွယ်တော့မယ်ဒီလိုအကုသူမြောက်ကတော့ငါပယ်တော့မယ်ဆိုပြီးတော့အိမ်ပြန်လာအိမ်မှကြရင်တဲ့ဘာနာကပိလာနေရလဲပဲနှမ်းတွေလှမ်းခက်တဲ့ခါကျတော့ပိုးကုန်တွေပါတာကိုနှမ်းတွေကိုဒီလိုပဲကြီးတင်ခက်တဲ့လာစားတော့ အဲဒီအကြီးတဲ့ငှက်တွေဘာလို့စားတာတုံးလို့မေးတဲ့ခါကျတော့ပုံကောင်းနေစားတယ်ဒီပုံကောင်းတွေငှက်စားတာဘသူအကုသို့လဲဒါရှင်မားအကုသို့ပေါ့ဟောရလဲမြို့သမီးတွေကလဲဘာဖြစ်လို့လဲရှင်မားကနှမ်းနေလှမ်းခိုင်းလို့ကျွန်မတို့လှမ်းရတာပဲကျွန်မတို့သဘောနဲ့လှမ်းတာမဟုတ်ဘူးဒါကြောင့်မို့ပုံကောင်းပုံကောင်းစားအကုသို့ကရှင်မားရှင်မားအကုသို့အဲဒီလိုဆိုရင်အကုသို့မရပြီးတော့ပလီပလောမှာမတော်ဘူးငါတော့ဖြင့်အမျိုးကောင်းသားထံမှာခွဲတောင်းပြီးတော့ဘိက္ခုနီမှာဝတ်တော်မယ်သူကဆုံးဖြတ်သူတို့ပြောကြပါစို့ရညာနေကြသမင်းဟင်းစားပြခါကြတော့မြောက်သား ပိပလိလူလင်ကလည်းပဲဗတ္တကာပိလာနီငါမှရှိတဲ့ဂတိ89ဂတိသောပစ္စည်းဥစ္စာများကိုသင်ကအနှံ့ပါတယ်ငါတွတ်ထွက်ပြီးတော့ရဟန်းဝတ်တော့မယ်အဲကျမလည်းပဲတွတ်ထွက်တော့မယ်ကျမမှရှိတဲ့ဂတိ80ကျော်သောဂတိဥစ္စာကိုရှင်းကိုအနှံ့ပါတယ်ကျမလည်းပဲတွတ်ထွက်တော့မယ်ဆိုတော့ဒုက္ခကိုဖြည့်အဲခါကြတော့သူတို့ဂရေပေါင်းများစွာသောဂတိ80ဆိုတဲ့89ဂတိတော့ကုသတာစိတ်ရှုယတနာဟုဆိုတာနော်အချလက်ရတိုက်တာကံကြောင့်ဘာမှမပါသေးဘူး အဲ့ဒီပစ္စည်းဥစ္စာယတနာတွေကိုဒီတိုင်းအိမ်မှာထခဲ့ပြီးတော့ဇနိမဏန်ဥဆိုင်မှာပရိခရာတွေဝယ်ပြီးတော့လင်မယားဥသူ့ရဲ့ကရုံခေါင်းကိုသူကရိတ်အဲ့လိုကရုံအလှက်လက်ကရုံတုံပြီးတော့သင်္ကန်းတွေဝော့ပြီးတော့သပိတ်လေးလွယ်ပြီးတော့အိမ်ပေါ်ကဆင်းပြီးတော့တွတ်ထွက်သွားတာပါပဲဒီပစ္စည်းဥစ္စာယတနာအလုံးဆော့ဆော့ပြီးတော့သွားတာပဲဘုလိုပြီးသားဒါကြောင့်တန်တရာဝတ္ထုကမှလွန်မြောက်ဖို့ဆိုတာဟာနဲ့နဲ့နော်နော်ကုသကံမဟုတ်ဘူးဘုလိုပြီးသား ဖုန်းတို့ပေးသားတွေဒီလောက်ဂရေပေါ်မြတ်စွာဘုရားပြည့်စုံဥဒ္ဒနာကိုဆော့ဖလော့ပြီးတော့တောထွက်ရဲပါမလားရဲပါတယ်နော်ရဲပါတယ်ဒီလိုဘွားမျိုးကြတော့ဒီတို့အတွက်ရဲတာပေါ့ဗျာပါရမီရတဲ့သူဘာဖြစ်သွားပြီလဲပြီးနေပြီမဟုတ်လားကိုဖုန်းတို့ပေးသားပါရမီတော့ပြီးနေပြီလားဖုန်းတို့ပေးသားလည်းပါရမီတော့ပြီးနေပြီဖုန်းတို့ပေးသားပါရမီဟာလိမ့်ပုံမှာတပုံပြီးသွားပြီဖုန်းတို့ပေးသားဘယ်နှပုံပြီးသွားပြီလဲလိမ့်ပုံမှာတပုံပြီးနေပြီပါတော်မူရဘယ်နဲ့ပုံကြံသေးသလဲ လိပ်ပုံမှာတပုံပါရမီပြည့်တယ်ဆိုတာတခြားမဟုတ်ဘူးဒီဝမ်းမှာဂေါတော်မြတ်မှာမြတ်စွာဘုရားသာသနာတော်မှာတရားထူးအားထုတ်ရင်တရားယူရင်အ ਨੇ ဆုံးဖို့လို့ပြည်သာတတ္တဗံဖြစ်မှာအမှန်ပဲဒါကိုလိပ်ပုံမှာတပုံပါရမီပြည့်နေတယ်လို့ဒီလိုဆိုလို့တဲ့ဥဒေဘုန်းကြီးတို့ဂေါတော်မမြတ်စွာဘုရားရဲ့သာသနာတော်မှာတရားထူးရတဲ့ပုဂ္ဂိုလ်မှန်တယ်မြတ်ဂတုမုတ္တရမြတ်စွာဘုရားရှင်လက်ထက်မှာသုထုပန်လာတဲ့ပုဂ္ဂိုလ်ကများတယ်ဒီဘဝမှာ နိဗ္ဗာန်ဝင်သွားတဲ့ပုဂ္ဂိုလ်တွေကဒါကြောင့်မို့ဂေါတမမြတ်စွာဘုရားသာသနာတော်မှာလာတွေ့ရတဲ့ဗုဒ္ဓဘာသာမြန်မာလူမျိုးမှန်တဲ့များဟာအဲ့ဒီဗုဒ္ဓမုဒ္ဒရမြတ်စွာဘုရားရှင်လက်ထက်ကသုတုပန်လာတဲ့ပုဂ္ဂိုလ်တွေများတယ်အဲ့ဒါဇိတိမဏ္ဏနှူခေါင်းတုံပြီးတော့ပရိခာသင်္ကန်းတွေဝော့ပြီးတော့မြတ်စွာဘုရားရှင်ကိုရည်စူးပြီးတော့တမန်တော်မူတဲ့မြတ်စွာဘုရားရှိတော်မူရဖို့မျက်နှာမူပြီးတော့သင်္ကန်းတွေဝော့သပိတ်တွေလွယ်ပြီးတော့အိမ်ဘဝဆင်းသွားရတာပါပဲဇိတိမဏ္ဏနှူတော့ထွက်လာလိုက်တာတော့ထွက်လာတဲ့အခါဘုရားရှင်ကလာတဲ့အခါကျတော့ လမ်းခွဲတင်နေရရောက်တဲ့ခါကျတော့ဇနိမနာနဲ့အုတ်တိုင်ပင်ပြီးတော့ကဲတို့တဲ့ဘဝတန်တရားကကျိန်ဖန်များစွာကျင်လျာခဲ့တဲ့ဘဝတည်းမှာတို့ဇနိမနာတို့ဒီနေရာမှာလန့်ခွဲကြစို့တန်တရားလန့်ခွဲကြစို့ငါလည်းဒီဘက်ကလက်ရလန့်ကသွားမယ်မင်းကလက်ဝဲလန့်ကသွားအမျိုးသားဆိုတော့လက်ရဖက်မြို့သမီးဆိုတော့လက်ဝဲဖက်လန့်ကိုခွာပြီးတော့ဗတ္တကပိလဏီကသူ့လင်ကို ရှိခိုးဥချာပြီးတော့ဘဝမြတ်စွာကပြုလာခဲ့တဲ့အကုသိုလ်ကံများရှိလို့ရှိရင်ဖွက်လွတ်တော်မူပါဆိုပြီးတော့တခါအဲ့မှာရှိခိုးဥညွန်ပြီးတော့ဇိမနာဇနိမနာတို့လန့်ခွဲအဲ့ဒီလန့်ခွဲတဲ့နေရာမှာမြင်ငရင်လှုပ်တာပါပဲလို့ဘုလိုပိသသူတို့ရဲ့ပါရမီကြီးကြပုံမြင်ငရင်လှုပ်တဲ့ခါကျမြတ်စွာဘုရားရှင်ရဲ့ရဇဂုပြီးဝီလုံးအကြောင်းတော်မှာရှိရှိတဲ့အခါမြတ်စွာဘုရားရှင်ကအဲ့ဒီငရင်လှုပ်တော့ဖရာသိတော်မူတယ်ငရင်ဘာဖြစ်လို့လှုပ်ပါသလဲလို့မြတ်စွာဘုရားကြီးတော်မူခါကျတော့ဩဗတ္တကပိလန်နေတဲ့ မာကတပအလုံးပိပလိလူလင်တို့ငါဖះရှင်တန်ယဟန်ပြုခွင့်လာရလို့လန့်ခွဲလို့ဒီနေရာမှာငရင်လောက်တာပဲလို့ဖះရှင်တည်တော်မူတဲ့အခါကျတော့မြတ်စွာဘုရားရှင်တပန်းတဲ့ဝေလုံဝံကြောင်းတော်ကနေပြီးတော့ရဇဂိုပြည်နဲ့နလန္တာမြို့ကြားထက်မှာဘာဟောပုတိကလို့ခေါ်တဲ့ညောင်မကြီးအောက်မှာမြတ်စွာဘုရားသွားပြီးတော့ကျူဆူနေတယ်ပိပလိလူလင်လာတာကိုခိဥကျူဆူနေတယ်မြို့ကုန်းသားလာတာကိုခိဥကျူဆူပြီးတော့ပိပလိလူလင်မဟာကတ္တပအလောင်းရောက်လာတဲ့အခါကျတော့ အရင်တို့ကသူတို့ဘုရားကိုမြင်ဖူးတာမျိုးမဟုတ်ဘူးနော်မြတ်စွာဘုရားရှင်အဲ့ဒီဘာဝပုတ္တဘာဝပုတ္တိကညောင်ပင်ကြီးအောင်မှာရောင်ကြီးတော်လှော့ပြီးတော့နေတဲ့ခါကျတော့ဟိုအဝိကမြင်တာနဲ့ပိပလိလိလေးကဒါဘုရားပဲလို့ပြီးတယ်ဒါဘုရားပဲငါရည်စုပြီးတော့ယဟန်ပြုလာတဲ့ဘုရားဒီဘုရားပဲပြီးတော့ဘုရားရှင်ထံရောက်ပြီးတော့ခြေတော်ဥက္ကရှိခိုးပြီးမြတ်စွာဘုရားမြတ်စွာဘုရားရှင်ကဆရာတပည့်တော်ကတပည့်ပါဘုရားလို့သုံးကြိမ်ဒုက္ခဘုရားဥတ္တလျှောက်ထားပြီးအဲ့ခါကျမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးက ပိပလူလူလင်ပါရမီရှိတဲ့ပုဂ္ဂိုလ်ကိုဖျက်ဖျက်သခင်ကိုတော်တိုင်လာပြီးတော့ခရီးဥယူဆိုရတယ်ဆိုတာဘုန်းကြီးတို့ပရိသတ်စဉ်းစားယူတော့အဲ့ဒါစဉ်းစားကြည့်ပါရမီဘလောက်ကြီးကျယ်တဲ့ပုဂ္ဂိုလ်လဲဆိုတာစဉ်းစားကြည့်အဲ့ကရမြတ်စွာဘုရားရှင်ကိုတော်များကဒီပုဂ္ဂိုလ်ကပါရမီထုတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ပိပလီလူလင်ကိုအဲ့ဒီနေရာမှာအဲ့ဒီညောင်ပင်အောက်မှာယဟခံပေးတဲ့ဘုန်းကြီးပရိသတ်ဩဝါဒယဟရှင်းမျိုးရှိတယ်ရရှိမြောဩဝါဒပฏิကဟကယဟလို့ခေါ်တယ်ဗုဒ္ဓရဲ့ဩဝါဒကို ခံယူတဲ့အခါမှာချစ်ချင်းယဟန်ဖြစ်သွားတာအဲ့ဘာဝပတိကညောင်ပင်ကြီးရဲ့အောက်မှာမြတ်စွာဘုရားရှင်ကိုတော်မြတ်ကပိပလိလူလင်ကိုရှင်မကတပါလန်ကိုပေးတဲ့ဩဝါဒ၃ခုတသမတိဟတေကတပါဧဝံတကိတပံတိဗ္ဗံမေဟိရတပံပိစုပတိတံဘဝတတိထေရေသူနဝေသူမျက်စိမေသူတသမတိဟတေကတပါဧဝံတကိတပံယံကိစီဓမ္မံသူနေသံသူနေသံမိ ကုသလူပသံဟိတံသဗ္ဗန္တံအထိန်ကတ္တမနတိကရိတ္တဝသဗ္ဗစေတတာသမန္နာရဟိတ္တဝဩဟိတာသောတောဓမ္မသူနိဗ္ဗာမိတသမတိဟတိကတ္တဗဧဝံတကိတပံသာသာတသဟကတာသမေကာယကတာတတိနဝိဇဟိတံတိဧဝံတေကတ္တဗတကိတပံမြန်မာပြန်လဲအခါကျတော့ပထမဩဝါဒကချက်သကတ္တဗ ဤသာသနာတော်မှာသင်သည်တရင်ကြီးတရင်ငါတရင်လာပုဂ္ဂိုလ်တို့အပေါ်၌ဟိရိဩတ္တပတရားကိုအမတန်ကြီးမားသောဟိရိဩပဟိရိဩတ္တပတရားကို ဖြစ်စေပြီးတော့နေထိုင်ရမယ်တရင်ကြီးသင်ကြည်ရမယ်သင်ဒီလိုကြင်နိုင်မလားကြင်နိုင်ပါတယ်ဗျာဒုတိယဩဝါဒကချက်တကတဘာ ။ဤသာသနာတော်၌သင်သည် ကုသိုလ်နှင့်စားသောတရားအလုံးကိုငါနာကြားမယ်။ထိုကုသိုလ်နှင့်စားသောတရားအလုံးကိုအယုအသည်ပြုပြီးတော့ငါနှလုံးသွင်းပြီးတော့နာကြားမယ်။တရားနာတဲ့ခံမှလည်းပဲစိတ်ကိုစူးစိုက်ပြီးတော့ဘယ်မှ မသွားဘဲနဲ့တရားအာယုံပေါ်မှာစိတ်ကိုစူးစိုက်ပြီးတော့ငါနာကြားမယ်လို့သင်ကြားမယ်။သင်ကျင့်နိုင်သလားကျင့်နိုင်ပါတယ်ဗျာ။တတိဩဝါဒကจิตတကတပဣသာသနာတော်၌သင်သည် ဒုက္ခဝေဒနာနှင့်တကွဖြစ်သောကာယကတ္တတတိကမ္မထံကိုအမြဲတမ်းနှလုံးသွင်းပြီးတော့နေမယ်။ကာယကတ္တတတိကမ္မထံအပေါ်မှာသာလင်စိတ်ကိုထားမယ်။စိတ်ကိုဘယ်တော့မှအပြင်ကိုမထွက်စေဘူးလို့သင်ကြင်ရမယ်။ကြင်နိုင်သလား။ကြင်နိုင်ပါတယ်ဗျာ။ဒီဩဝါဒသုံးခုကိုသင်လက်ခံတယ်ဆိုရင်သင်ယဟန်ဖြစ်စေ။သစ်ပင်ရင်မှာယဟန်ဖြစ်သွားတာပါပဲ။ဒီဩဝါဒသုံးခုပေါ်ပေးတာနော်။အဲ့ဒါအဲ့ဒီဩဝါဒကိုနိုင်ကြပြီးယဟန်ဖြစ်တဲ့ပုဂ္ဂိုလ်တည်းရှိတယ်။အရှင်မကတ္တပတပါးပဲရှိတယ်။ အဲ့ဒါမြတ်စွာဘုရားရှင်ကအဲ့ဒီရှင်မကတ္တပကိုရဟန်းပြုပြီးတော့ရဟန်းဖြစ်သွားပြီသူအိမ်ဟလာကလေးကသူဂရုတုံးလာတယ်မဟုတ်လားအဲ့ရဟန်းဖြစ်ပြီးတော့ဒီမှာရဟန်းဖြစ်သွားပြီဖက်ရှင်တမဩဝါဒခံယူရဟန်းဖြစ်သွားပြီးတော့ဖះနဲ့သူဝေလူဝံကြောက်မြတ်စွာဘုရားကြွလာတဲ့ခါကျတော့တနေရာရောက်တဲ့ခါကျတော့တစ်ပင်အောင်မှာမြတ်စွာဘုရားရှင်ထိုင်ဖို့ပြင်ဆင်တဲ့အခါမှာရှင်မကတ္တပအလောင်းကရှင်မကတ္တပကြီးကရှင်မကတ္တပဖြစ်သွားပြီကို သူယူလာခဲ့တဲ့နှစ်ထပ်သင်္ကန်းကြီးကိုတုတ်ခေါက်ခေါက်ပြီးတော့လစ်ခေါက်ခေါက်ပြီးတော့အစ်ပင်းမှာခင်းဖျောက်ထိုင်ခိုင်းထိုင်ခိုင်းအခါကျမြတ်စွာဘုရားရှင်ကသူထိုင်တဲ့ရှင်မကတ္တပရဲ့နှစ်ထပ်သင်္ကန်းကိုလက်နဲ့စမ်းလိုက်တဲ့အခါကျတော့အမတန်ချောတယ်အမတန်ချောချက်တကတပါသင်ရဲ့နှစ်ထပ်သင်္ကန်းကြီးအမတန်မှချောပါတယ်ပြောတဲ့အခါကျတော့ရှင်မကတ္တပသီးသွားပြီမြတ်စွာဘုရားတပည့်တော်များ ထက်ထသင်္ကန်းကြီးမြတ်စွာဘုရားကြီးဒီတော့လှူပါမယ်ဖရာမြတ်စွာဘုရားဝေါ်ရုံတော်မူပါဖရာလို့အကင်ပါတော့ဖရာကျင့်လှူတာပါပဲဖရာစက်တကတဘာသင်ရဲ့နှစ်တသင်္ကန်းကိုငါဖရာကိုလှူရင်သင်ကဘာကိုဝေါ်ရုံမှာလဲဆိုတော့မြတ်စွာဘုရားပေးတဲ့နှစ်ထသင်္ကန်းကိုဒီပြီးတော့ဝေါ်ရုံပါမယ်ဖရာအဲ့တော့မြတ်စွာဘုရားဝန်းနေတဲ့နှစ်ထသင်္ကန်းကဘာလဲဆိုတော့ပုံနာခေါ်တဲ့ကျွန်းမသေတဲ့ကျွန်းမအလောင်းကိုထုတ်ပြီးတော့သင်္ချိုင်းမှာသွားပစ်ထားတယ်အဲ့ဒီသင်္ချိုင်းမှာသွားပစ်ထားတဲ့ ပုံနှိုက်ကျော်မှာအလောင်းထုတ်ထုတ်ထားတဲ့သင်္ကန်းမှာသွားပြတဲ့အဝတ်ပိုင်းအဝတ်ထည်ကြမ်းကြီးကိုမြတ်စွာဘုရားကိုတော်တိုင်သွားပြီးတော့ပန်းတကူကောက်ပြီးတော့ရှော့ဖောပြီးတော့သင်္ကန်းချုပ်ပြီးတော့ဘုရားဝန်းနေတာဘုလိုပြည်ကသင်္ကန်းကြမ်းကြီးပေါ့အဲ့တော့ဒီပန်းတကူသင်္ကန်းအဟောင်းကြီးကိုကျက်သားဝေါ်ယုံနိုင်ပါမယ်ဝေါ်ယုံနိုင်ပါတယ်ဘုရားဆိုအဲ့ဒီနေရာမှာပဲမြတ်စွာဘုရားရှင်ရဲ့ရှင်မကတ္တပသူ့ကိုယ်သင်္ကန်းရှင်လက်လေးလှူတာပါပဲမြတ်စွာဘုရားရှင်များအသုံးပြုတော်မူတဲ့ပစ္စည်းမှန်သမျှဘယ်ပုဂ္ဂိုလ်မှသုံးလို့မရဘူး သာသနာတော်မှာမရှိဘူးဒီနေရာတစ်ခုပဲရှိတယ်ကြည့်မြတ်စွာဘုရားရှင်ကသူနဲ့ထပ်တူချိမြောက်တော်မူတယ်လို့ဆိုရတယ်ဘုရားပြပြတတိယတဝကခေါ်တယ်ပထမတဝကကအရှင်သရိပုတ္တရာဒုတိယကအရှင်မမကလန်တတိယကအရှင်မကတုပအဲ့ဒါမြတ်စွာဘုရားရှင်နဲ့ထပ်တူထားပြီးတော့မြတ်စွာဘုရားချိမြောက်ချိမြောက်တော်မူတာအရှင်မကတပပဲမြတ်စွာဘုရားပရိနိဗ္ဗာန်ဆန္ဒတော်မူပြီးတဲ့နောက်ပထမသံဃာနာတင်တာဟာရှင်မကတပပဲဘုရားပြပြဒီလိုအနာဂတ်သာသနာတော်ကို ငါဖျားရှင်ရဲ့အနာဂတ်သာသနာတော်ကိုရှင်မကတပတိဆောင်စွမ်းနိုင်လိမ့်မယ်လို့ရှင်တော်မြတ်ဖျားကသိတော်မူလို့ဒီလိုနှစ်ထသင်္ကန်းကြီးကိုလက်လက်ပြီးတော့မြတ်စွာဘုရားချိမြောက်တော်မူတာပဲတဲ့ဘုန်းကြီးပြည်သာသာသနာတော်ထက်မှာကြည်ရှင်သတိပုတ္တရာကိုလည်းဒီလိုမချိမြောက်ဘူးရှင်မမကလန်ကိုလည်းမချိမြောက်ဘူးရှင်အနန္ဒာကိုလည်းမချိမြောက်ဘူးရှင်မကတ္တပတပါးပဲရှိတယ်အဲ့လိုမြတ်စွာဘုရားဝေယုံတော်မြတ်သင်္ကန်းကိုချိမြောက်တာခုတပါးပဲရှိတယ်အဲ့တော့ရှင်မကတ္တပ အလောင်းဟာလည်းပဲမြတ်စွာဘုရားရှင်အတူဝေလုံအောင်ကြောင်းတော်လာတတိပဋ္ဌာန်တရားအားထုတ်ရှင်းရင်းမြောင်းသောနေမှာယဟန္တာဖြစ်တော်မူတယ်တဲ့ရှင်မကသဗ္ဗယဟန္တာဖြစ်တော်မူတယ်ဗတ္တကပိလနေရာနေရာလည်းပဲပုဂ္ဂုဏီမှာတရားကိုသွားပြီးတော့တရားအထုတ်တဲ့အခါမှာမကြာမီသောကာလမှာသတိပဋ္ဌာန်တရားအထုတ်ပြီးယဟန္တာမှာဖြစ်တော်မူတယ်။တန်တရားကြီးဘာဖြစ်သွားလဲသူ့ဘာမှချုပ်သွားပြီငြိမ်သွားပြီခုလိုပြီးသား။ဘယ်ကသူတို့စားလာတာတော့ကဘာတသိအထက် ပတုမုထုတို့မြတ်စွာဘုရားရဲ့လက်ထက်ကဒါနပါရမီကို အခြေခံပြီးစလာတဲ့ကုသိုလ်ပဲဘုံတို့ပိသသူတို့ဇနိမနာသူဘာပြသွားပြီလဲယဟန္တာဖြစ်ပြီးတော့ဘဝဆသိမ့်ပြီးငြိမ့်ပြီးဒါကြောင့်လှူဒန်းတဲ့အခါမှာလည်းပဲဇနိမနာမြတ်ဟာအမျိုးသားကလှူရင်းလည်းမျိုးသမီးကသဘောတူရတယ်အမျိုးသမီးကလှူရင်းမျိုးသားကသဘောတူရတယ်အဲ့ဒါလို့စိတ်တူကိုယ်တူကြည်ဖြူတဲ့နှစ်ကိုယ်တစ်စိတ် စစ်မှန်တဲ့သရတရားမျိုးနဲ့ပြုတဲ့ကုသိုလ်ရှင်များဇနိမောင်နှံများရှင်မကတ္တပနဲ့ဗတ္တကာပိလနီတို့လူပဲနိဗ္ဗာန်ကိုအတူတကွဝင်နိုင်တယ်တဲ့ဘုန်းကြီးပြည့်သက်ဒါကြောင့်မို့လှူတဲ့တန်းတဲ့ခါမှလည်းပဲတိုင်တိုင်ပင်ပင်နဲ့သူလူရင်ကိုယ်သဘောတူရတယ်ကိုလူရင်လည်းသူသဘောတူရတယ်များသောအားဖြင့်ဘုန်းကြီးတို့အတွေ့အကြုံရပြောရမှဆိုရင်တော့ပြည့်တခါကြီးဆိုရင်ဒီပြီးတော့အေကိုတိုင်ပင်ဘုရားစေဦးဖုရားလို့ပြောတာများတယ် တက္ကမဆိုရင်လှူတာပါတပည့်တော်မှပြီးပြီးတာပါပဲဖုရားအဲလာဖုန်းကြီးမလို့မှလှူခံသမားဆိုတော့ကြိမ်ပေါင်းများစွာတွေ့ခဲ့ဖူးတာပါပဲတက္ကကြီးဆိုရင်ပါလေအိမ်မှာတိုင်ပင်ဘုရားစေဦးဖုရားတိုင်ပင်ဘုရားစေဦးလေအိမ်ပြောတယ်တက္ကမဆိုရင်တော့ဖြင့်တက္ကကြီးဖြစ်ပါလားတပည့်တော်မှပြီးပြီးတာပါပဲအေးအဲ့ဒါနော်တက္ကကြီးတက္ကမကြီးတော့ဘယ်သူကနိုင်တယ်လဲအဲနိုင်ရပါသူကနိုင်တယ်ကိုယ်လည်းနိုင်ပါ တကာတွေဖះပြောရမယ်ဆိုရင်တော့ပြောမျက်တမ်းမှုရှိတာပေါ့တိုင်ပင်ရသေးတာကိုတကမတွေဖះပြောရင်တော့မျက်တမ်းမှုမရှိဘူးပေါ့အပေါ်စည်းပေါ့ဟုတ်တယ်မလားဟုတ်တယ်မလားอืมဒါကြောင့်တကာတွေဆိုရင်တော့ပေါ့အိမ်မှာသဘောတူခွင့်ပြုချက်အဲနှစ်ဦးသားစိတ်တူကိုယ်တူဆုံးဖြန်ပြီးမှလှူတာများတယ်တကမဆိုရင်တော့ပြသူသူတယောက်တည်းဆုံးဖြန်လှူတာများတယ်အဲလိုမျိုးပေါ့ဗဏိနဲ့ပဲလှူလှူလှူလှူတဲ့ခါကျတော့လည်းဘလို့ဖြစ်ဖို့လိုတယ်လဲစိတ်တူဖို့လိုတယ်မဟုတ်လားအဲကိုလှူတာတဲ့အကျင့်ကိုသွားပြောပြရတယ်တကမကြီးကလည်းပဲ ဒါတော့လှူတယ်လှူတယ်ပြီပြီသဘောတူပါတော့လို့အမြှောက်မှုပေးဝေရတယ်အဲ့တော့ဒီဘာဏကဘာကနေပြီးတော့ကဘာတသိမ့်ထက်မှပါရမီဖြစ်ဖူးဖြစ်စီလာခဲ့တဲ့ဇနိမနန္ဒဦးဟာလူဘဝနံဘဝဒီမှာကြိမ်ဖန်များစွာတည်ဆောက်လာပြီးတော့မြမပြည်အထိလာပြီးတော့နောက်ဆုံးဂေါတမမြတ်စွာဘုရားလက်ထက်မှာလူလာဖြစ်ပြီးတော့ဒီလိုနိဗ္ဗာန်ဝင်သွားကြတာပါပဲဘုလို့ပြီးသားဂရေမောင်များစွာသာ ပြည့်စုံစွာယတနာတို့ဆော့လှော်ပြီးတော့နိဗ္ဗာန်ဝင်သွားတာယူခင်သူလူယူပြီးတော့ဒီပစ္စည်းတွေ ဒါတရားနဲ့နဲ့နော်ပါရမီကုသိုလ်တွေမဟုတ်ပါဘူးနော်နဲ့နဲ့နော်ပါရမီကုသိုလ်တွေမဟုတ်ပါဘူးဒါရောက်ဒီဗန္နဒီရှင်မမကလန်ရှင်မကတ္တပအလောင်းတော်ဗတ္တကာပိလာနိသတိသမီးတို့ရဲ့သဘောထားကိုစဉ်းစားတွေးတော်ပြီးတော့ဒါနသီလဘောနာကုသိုလ်ပြုတဲ့အခါမှာသဘောတူမှုညီညီတူညီမျှသဘောတူမှုရှိကြပါစေကြောင်သွားတဲ့အခါမှာလည်းသဘောတူပါစေဖျားသွားတဲ့အခါမှာသဘောတူပါစေလူတန်းတဲ့အခါမှာလည်းသဘောတူပါစေ တယောက်ကလှူရင်တယောက်ကမလှူရင်ဒီလိုဆိုရှိရင်မလှူနဲ့ပါရမီကုသိုလ်မဖြစ်ဘူးပါရမီကုသိုလ်ပြောင်းလှူဒန်းရတယ်နောက်ဆုံးနိဗ္ဗာန်ပစ္စယဟောတုလို့သုတောင်းလာခဲ့တဲ့ကုသိုလ်ဟာကုသူတို့ဘာကုဘာပြသွားပြီလဲကဘာတသိမ့်ပါရမီဖြစ်ရတယ်ဘုရားပြီးသားကြည့်နိဗ္ဗာန်ဆိုလိုလိုလေးမဟုတ်ဘူးဒါကြောင့်မို့ပါရမီ၄ပုံသောတာပတိမေဖို့တဂရိုင်းမေဖို့အနာဂမိမေဖို့အရဟတမေဖို့မလေးပါဖို့လေးပါရပြီးတော့ယဟန္တာဖြစ်နိဗ္ဗာန်ဝင်ပုံပြီပြိပလိလူလီနဲ့ ဗတ္တကာပိလာနီတို့တထေသမီးတွေနောက်ဒါကြောင့်မို့ဒီကနေ့ဘုရားရဏပြန်နာပိသက်ပုံသူတော်ကောင်းတွေကလည်းပဲဗုဒ္ဓမြတ်စွာသာသနာတော်ထက်မှဒီသင်္ကန်းပရိခေယလှူဒန်းတဲ့ပုဂ္ဂိုလ်တွေဟာအမျိုးသားဆိုရင်အဲ့ဒီပုဂ္ဂိုလ်ယဟန်အဖြစ်အကျိုးရတယ်နိဗ္ဗာန်ကိုဝင်နိုင်တယ်မြို့သမီးဆိုရင်လည်းပဲဂရေကုန်းတောင်ကိုဂရေထိုက်တန်တဲ့မာလာတာတစားကြီးဝော့ပြီးတော့ဝော့ယုံနိုင်တယ်ခုဝိသခါတော့အနတ်ပြည်မှာဘုံစာမိနေတဲ့နိဗ္ဗာန်မဝင်သေးဘူးဖုန်းတော်ပိသက် ဒီအဲ့ဒီအကျိုးတရားတွေထူရပါတယ်နောက်ဆုံးမှာတော့ဘာရမလဲနိဗ္ဗာန်ပါပဲဥဒကခုနှစ်နှစ်သမီးမှာတတ္တဗံဖြစ်တာပါပဲအခုနတ်ပြည်မှာပဲရှိသေးတယ်နိဗ္ဗာန်မဝင်သေးဘူးဒါရဒီကနေ့55ကြီးမြောက်ကထေသင်္ကလှူဒန်းရတက္ကတက္ကမတွေလည်းပဲခုပြောလာခဲ့တဲ့ပိပလိနဲ့မေဘာဒာများတို့လိုသဘောတူစိတ်တူကိုယ်တူသဘောတူထားပြီးတော့လှူဒန်းကြဖို့ပါပဲအဲဒီခုနရောတဲ့ဂါထာကိုထရောပြီးတော့တရားပွဲသိကြစို့ မဟာပိပလိတွေဘာဒသဟပုညာကရာပုရေဒွန်တံဒွန်တံသန္တာရတာ ခိမဒွန်တံတရေသူတေမဟာပိပလိစအရှင်မကသဗ္ဗအလောင်းကျော်သောဝိနိတထေသာရင်ပိပလိလူလင်ဒီလကောင်ဘာဒာသံကောင်းခြင်းငါထွေပင်ကြီးရွှေတို့ရုပ်ရည်စံကျဲဘာဒမဒီလကောင်တွေသူဝေ မေတ္တာပန်းပွင်ဆတ်တေဝုံမုံမောင်းမဲ့ဆိုတော့သည်ပုရိသန္တရာတခွင်ပျော်ရွှင်ခြင်းအောင်ဟုတ်ရှိခါကာလအတုံးကသာပုညာကရာမောင်ကပိလင်မဲကြည်ဖြူမဲကလှွင်းလက်မောင်နှင့်သက်ပါရမီဖြိဖက်ကုသိုလ်ရှင်ဖြစ်ကြလေသောကြောင့်ဒွန်တန်ဒွန်တန်နာဖြင့်လည်းတူတူ လူဖြင့်လည်းမကွင်ကွဲ ကုသိုလ်ဟုန်ဒါဆွဲ၍တွန်တွဲကြကုန်လျက် သန္တရတာသူဂတိလက်လှမ်း၍အထက်တန်းဆိုတဲ့ဗုဒ္ဓခွင်မှာစိုးအလင်းကင်းလင်းကြကုန်လျက်တေဒူဝေထိုပိပလိနေဗဒ္ဓမနှစ်သောသတ္ထပါရမီဖြိဖက်ဇနိမောင်နှံဥရုတ်သည်ခေမံသန္တရာကိုပယ်စွန့်၍ချမ်းသာညွန့်ဆိုတဲ့အထောထိတ်နိဗ္ဗာန်ကိုဒွန်တံမတုဖို့တူကြည်ဖြူရှင်တွဲမကွက်မကွာဒွန်တွဲကြလျက်သာလျင် တရိန်သူမခင်ဖောင်ကြီးငိမ့်ငိမ့်စီ၍ဝုံမိမလောင်မျက်ကောင်ကြံဟန်တူဆုံးမြန်ကကုသံထိုချောင်ထွေမြောက်တော်မူကြလေကုန်တည်းကဲရေစချအောင်ဆက်နိုင်ထိုးပြီ